တတတတဘိခွေဘိခုဥပပရိခေယယထာယထာဥပပရိခတောယထာယထသာယထာယထာဥပပရိခတောဗေဒသတ္တဝိညာဏအဝိကေတံအဝိကေတံဣဇတံအတံထိတံနုပါရယနာဗိဒတေယဗေဒဘိခွေဝိညာဏေအဝိခေတိအဝိတတေတတိဣဇတံအတံထိတေ

ဘိဓာအပသောအဝိစေတမပြည့်လွင်ရသည်အဝိတတမပြန်သွားသည်အတ္တရှိရ၏ဣဇတံအတွင်းပင်၌အာဂန္ဓိတံယတံမတင်မယတံမတည်နေသည်အတ္တရှိရ၏ဥပါရယဆွဲလန်း၍အပရိဒတ္တာ အပရိဒတာတော့မဆာလောင်မတောင်းနာတော့အတ္တထပုဂ္ဂိုလ်မဆာလောင်မတောင်းနာသည်ဖြစ်၍အနုပါဒယမဆွဲလမ်းမှု၍နာပရိဒတေယမဆာလောင်မတောင်းနာယဒါရဒါရထိုးထိုးချင်းရာဖြင့်ဥပပိခေယကရရှိရ၏အဲစိတ်ဟာအမြင်မဲ့လည်းမထွက်အောင် တွင်းလည်းရည်ပြီးတော့မနေအောင်မဆွဲလမ်းအောင်မဆာလောင်အောင်ရှုရမယ် အဲ့ဒါကိုဆောင်မှုရှိပါပြီဆောင်မှုလေးဒီလိုလေးနဲ့မှတ်လို့လွယ်ပါလိမ့်မယ်စိတ်ဓာတ်ဝิญဉာဏ်အပြင်းမဲ့ထကျွမ်းမဲ့လည်းရလျက်မပြီးဆွဲမိလို့ကင်းဆာလာရှင်းအောင်ရှုမှဆောင်တော့အဲ့လိုရှိရမယ်စိတ်ဓာတ်ဝิญဉာဏ်မိမိစိတ်ဓာတ်အပြင်းလည်းမထွက်စေနဲ့အတွင်းလည်းရတည်ပြီးမနေစေနဲ့ဆွဲမိလည်းလူကင်းစေရမယ်ဥပါဒါရဆွဲမိလူကင်းစေရမယ် အဲကနာပရိဒသေယဆာလောင်းတောင်းတာခြင်းလည်းမရှိကြဘူးအဲဒီလိုမရှိအောင်လို့ရှုလို့ရှိရင်ဗိဓာဘိဝေဝိညာဉ်နေအာဝိခေတိအာဝိတတေတတိဘိက္ခုယနောဝိညာဉ်နဲ့စိတ်ဝိညာဉ်သည်ဗိဓာပသောအာဝိခေတေမပြည့်လွန်းအပ်ပြီးမပြတ်အာဝိတတေမပြန့်သွားသည်တတိရှိသော ဣဇာတံအတွင်းသဏ္ဍာန်၌အတ္တနိတိမယတ္တမတိနေသည်ရှိတော်အနုပါရာယမဆွဲလမ်းမူ၏အပရိဒတာတော်မဆာလောင်သောပုဂ္ဂိုလ်အားအာယတိနောင်ခကာလ၌ဇာတိဇရာမရဏဒုက္ခသမုဒယတမောဥခြင်းဒေခြင်းနှင့်ဆင်းရဲပေါင်း၏ဖြစ်ပေါ်ခြင်းသည်နာဟောတိမဖြစ်တော်၏အဲ စိတ်ကလည်းပြင်းမထွက်ဘူးအတွင်းမှာလည်းရပ်ကြည့်ပြီးတော့မနေဘူးဆွဲလန်းခြင်းဆာလောင်ခြင်းလည်းမရှိဘူးအဲဒီလိုဖြစ်အောင်လို့စိတ်တဲစိတ်တဲမှာရှုနေရမယ်ဒီလိုရှုနေလို့ရှိရင်ပြန်နောက်ခါကာလမှာဘဝအဖြစ်ဖြစ်ခြင်းအိုခြင်းသေခြင်းဒါကတော့ယောဂံဆင်းရဲတွေပေါ့လေဒီပြင်လည်းပဲသောကပရိဒီဝဆရာဆင်းရဲတွေဘာဆင်းရဲတွေမှမဖြစ်တော့ဘူးအဲ့ဒါကိုဘုံငိမ့်နေ ဒါပရိနိဗ္ဗာန်သုရိမနောက်ခါကာလမှာဒီလိုဆင်းရဲတွေငြိမ်းတာကိုပေါ်ပြပါတယ်။နောက်နောက်ဖြစ်ပြီးဥသေးပင်နဲ့ဝန်လေးစွာလားဒုက္ခကပင်လုံးဝကင်းပြီးဝိပင်ဥဒေနိုင်ကုန်၏ဒီဆောင်မကဒီနေ့တော့မချရဘူး။နေ့အချိန်နဲ့သိမ့်မရှိလိုက်။ကိုင်လာလေးဆွဲကြအောင်လို့ိတ်ဓာဝိညာဉ်အပြင်းမထွက်တွင်ပဲလေ သိဒ္ဓဝိညာဉ်ဉာဏ်မထွက် ဒီပုဂ္ဂလိကတို့တို့လင်းတယ်ဆိုတာတော့ကိုဟန်ကြရရရှိမှတဲ့ပုဂ္ဂိုလ်တွေနဲ့မနာရောပါတယ်သိတာဝိညာဉ်ပြင်းမထွက်စေနဲ့မြင်မသွားစေနဲ့အဲပြင်းသွားပုံနဲ့ဒီနေ့ကဟောခဲ့ပြီပြင်းသွားတဲ့ဆိုတာဘာလို့ဆိုရင်မြင်ပြီးရာတွင်လိုက်ကြလင်းအပြင်းထွက်သည်မည်အဲမြင်ပြီးတာဟာကိုမြင်ပြီးတဲ့အာယုံကိုဆက်လက်ပြီးတော့ကြားနေရင်ပြင်းသွားတာတဲ့မြင်ရတဲ့အခြင်းကြီးလျှောက်ပြီးသွားတယ် ဆိုတူကြားရတဲ့အာယုံဆက်ကြံတယ်နာရတဲ့အာယုံစားပြရတဲ့အာယုံဆက်ကြံတယ်တွေ့ထရတဲ့အာယုံဆက်ကြံတယ်စိတ်ကူးရပေါ်လာတဲ့စိတ်ကူးကြံပြီးအာယုံအဲ့ဒါတွေဆက်ပြီးကြားနေလို့ရှိရင်အပြင်းသွားနေတာတဲ့သတိလူတွေအပြင်းကြီးသွားနေတာပဲဒီကြစဉ်းစားရင်ဒီကြဟုတ်တာဒီကတရားအားထုတ်တဲ့ပုဂ္ဂိုလ်တွေကအပြင်းကြီးသွားတဲ့စိတ်တွေတွင်းမှာမနေပါဘူးလို့အပြင်းကြီးသွားနေတယ် အဲဒီတော့ပြင်မထွက်စေရဘူးတဲ့ပြင်မထွက်အောင်ဘယ်နဲ့လုပ်ရမလို့ဆိုတော့ရှုမှဖြစ်မှာမြင်ပြီးပြီးရင်ရှုမှမြင်ပြီးပြီးရင်မြင်မြင်နဲ့ကြားရင်ကြားတယ်ဒီလိုရှုပြီးတော့မြင်ပြီးပြောက်ကြားပြီးပြောက်အဲ့ဒါလေးကြီးသိနေတယ်ဆိုရင်တော့မြင်ပြီးတဲ့အယုံဆက်လိုက်ပြီးစဉ်းစားကြမလိုပါဘူးစဉ်းနေမစဉ်းစားပါဘူးဒါပြင်မထွက်တော့ဘူးအဲ့ဒါစိတ်ဓာတ်ဝိညာဉ်ပြင်မထွက်ဆိုတာ မြင်ပြီးရတဲ့လိုက်ကြံလင်း အပြင်းထွက်ပြီတဲ့ညင်စဲမှာပဲမှတ်ပြီးရင်အပြင်းမထွက်ပြီဒီနေ့ကဆိုပြီးသားတွေဒါတွေကတော့ဒါနဲ့တစ်ခေါက်စီတော့ဆွေရအောင်လေအားရရကောင်းမြင်ပြီးရတယ်လိုက်ပြန်လင်အပြင်းထွက်ပြီမြင်ပြီးရတယ်လိုက်ပြန်လင်အပြင်းထွက်ပြီ တို့တူပဲကြားပြီးရလိုက်ကြံနံပြီးရလိုက်ကြံစားပြီးရရင်လိုက်ကြံထိပြီးရရင်လိုက်ကြံသိပြီးရရင်လိုက်ကြံလင်းပြင်းထွက်ပြီးအဲ့ဒါတွေပြင်းပြောင်းဘယ်နဲ့လောက်ရမလို့ဆိုမြင်စဲမှာပဲမှတ်ပြီးလင်းပြင်းမထွက်ပြီးဆိုရမယ်မြင်စဲမှာပဲမှတ်ပြီးလင်းပြင်းမထွက်ပြီးမြင်စဲမှာပဲ ထွက်ပြီရင်သေးမှာပင်မသိလင်အပြင်းမထွက်ပြီအဲမြင်သေးဆိုတာမြင်ပြီးပြီးချင်းပါပဲမြင်သေးချက်ချင်းမဟုတ်မြင်သေးလို့ပဲသုံးရမြင်စေကြားစေမှာပဲမသိလင်နာစေမှာပဲမသိလင်စားစေမှာပဲမသိလင်ထိစေမှာပဲမသိလင်သိစေမှာပဲမသိလင်မြင်မထွက်ပြီဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းနေတယ် ရှုမှတ်နေအပြင်အာရုံကြီးစိတ်မရောက်ဘူးအဲဒါအပြင်မထက်ပြီးနေတယ်ဒီဟာလေးနှလုံးနဲ့ပဲသူကအလုပ်ကတော့ပြည့်စုံနေပါပြီဒါပေမဲ့ဇန်တရားတွေနဲ့ပတ်သက်ပြီးတော့အတွင်းမှာယက်တည်မှုတွေကလည်းရှိတာလေအတွင်းမှာလည်းယက်တည်ပြီးတော့နေရအောင်အဲယထာယထာဘိက္ခုဥပပရိခတ်တော့ ဗဟိတဝိညာဏအဝိကိတံအဝိကိတံအစ္ဆတံအတ္တထိတံအစ္ဆတံအတွင်းလာနာနဲ့လည်းမတည်ရဘူးတဲ့သေဒဝိညာဉ်ပြင်းမဲ့တဲ့အတွင်းမဲ့လည်းရလျက်မတည်အတွင်းမဲ့မှလည်းရကြပြီးတော့ဒီမနေစီနဲ့အတွင်းမဲ့ရကြတည်တဲ့ဆိုတာဘာလို့ဆိုတော့ဇန်၄ပါးနဲ့ဝေဘာမိနဲ့ထားပါပဲအဲဇန်၄ပါးပါဠိတွေကျွနေရင်တော့အချိန်ကုန်သွားပဲဒီရလည်းနားလည်အောင်ကုန်ဇန်၄ပါးဆိုရင်တော်ပါပြီဝိတဝိစာရပိတုကဧကတာအင်္ဂါ၅ပါးအပေါင်းပထမဇန်ပဲ ဝိဇာရအဲဝိဇာရမပါဘူးပိဋိဒုက္ခဧကရဇိုင်ငါသုံးပါးပေါင်းဒုတိယဇာမဲဒုက္ခဧကရဇိုင်ငါနှစ်ပါးပေါင်းတတိယဇာမဲဥပေက္ခနဲ့ဧကရဇိုင်ငါနှစ်ပါးပေါင်းသရုပ်ဇာမဲဇာ၄ခုရှိဒါယူပဇာငါ၄ခုအာယုပဇာနေလည်းဒီသရုပ်ဇာနဲ့မှာပါဝင်သွားတယ်ဇာ၄ခုရှိဇာမဟုတ်တဲ့ကာမောစရစိတ်တွေလည်းပဲဒီလိုပါပဲ ဓမ္မဇန်နဲ့အလားတူတဲ့နိုင်ငံ၅ပါးအဲဒီလိုရှိပါတယ်အဲဒီဥစ္စာကိုအတွင်းဘက်စူးစိုက်တယ်ဆိုတာအတွင်းဘက်မှာယက်တည်ရဲဆိုတာအဲဒီဇာနေကိုตายရနေတာပထမကဝိဝေကនិဝရဏတွေကင်းစိတ်တော့ဉာဏ်တရားကောင်းတွေဖြစ် အဲဒီနိဗ္ဗာန်ကင်းစိတ်ဓာတ်တွေကြောင်းပြုပြီးတော့ဒါနှစ်တဲ့နေလို့ရှိရင်တဲ့တွင်းမဲ့ရနေတာပဲခံရတဲ့ပုဂ္ဂိုလ်တွေကိုယ်စားအနေနဲ့ကိုယ်စားရနေတာပါပဲတို့ရုပ်တော်တာပါပဲပထမဇာရတဲ့ပုဂ္ဂိုလ်ပထမဇာလေးနဲ့အာရကျင်နာပြီးတော့ဒါရနဲ့ဒုတိယဇာရတဲ့ပုဂ္ဂိုလ်ဒုတိယဇာနဲ့တတိယဇာနဲ့ပုဂ္ဂိုလ်တတိယဇာနဲ့သရုဒ္ဓဇာရတဲ့ပုဂ္ဂိုလ်သရုဒ္ဓဇာနဲ့ကိုယ်စားအနေနဲ့ကိုယ်နှစ်တဲ့အာရကျင်နာပြီးတော့နေလို့ရှိရင်အတွင်းမဲ့မှာရနေတာတဲ့ဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်အတွင်းမဲ့ရတယ် ဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေကလည်းဥရိယဝိညာဉ်ရောက်တဲ့ခါကျရင်ပထမဇန်လိုပဲဆိုရတဲ့အဲဒီရောင်လင်းပိဋိပတ်တာတွေနဲ့ဖြည်းပြီးတော့ပိဋိကအနန္တရှားအာယုံကြံပြီးမှုလည်းရှိတာပဲအာယုံသုံးသပ်ဆင်ခြင်မှုလည်းရှိတာပဲအဲဒီခါမှာဝမ်းရောက်ဝမ်းရောက်မှုတွေကလည်းလွန်ခဲ့ဖြစ်နေဒုက္ခကလည်းချမ်းသာသိချမ်းသာမှုကအလွန်ခဲ့ဖြစ်ပြီးတော့ ရှုမှတ်မိတဲ့အာယုံကိုတည်ကြည်တဲ့ရှုမှတ်မိတဲ့အာယုံမှာစိတ်တည်ကြည်တဲ့သဘောသမာဓိကလည်းအဲဒီခံပါအထင်ရှားဖြစ်နေတာပဲအဲဥရိယပြန်ရောက်နေတဲ့ခါကလာမှာပထမဇန်ရောက်နေတယ်ခတ်တူတူပဲခတ်တူတူပဲအဲဒီရင်ကတော့အဲ့ဒါဥရိယပြန်များမရောက်သေးခင်ကဆိုရင်တော့သိပြီအာမတော်ဘူးဒီကတော့တော်ရုံနဲ့ဒါပဲလေလို့အဲဒီဇန်က ၅ပါးမပြည့်စုံတော့လည်းပဲသူလည်းနှိမ့်တဲ့အဲဒီတော့စောစောကအမှားကောင်းတဲ့ခါကာလမှာဆိုရင်ပီတိလေးရဲ့ပါလာပါပဲဟောလို့မှုလေးအဲဒါလေးနှိမ့်တဲ့သားရတာလေဝိရိယပြန်ရောက်တဲ့ခါတော့သေချာချာပဲနှိမ့်တဲ့သားတာပဲတချို့မနှိမ့်တဲ့မသားရအောင်ပြောလို့တော့မရဘူးသူကသူနှိမ့်တဲ့သားသဘောကျတယ်အဲဒါအတွင်းမှာရနေတာတဲ့ ဇံဆိုတာဘာလဲဆိုလို့ရှိရင်စူးစိုက်တမှုကရေရှုဇံဟုခေါ်သည်ဇံဆိုတာစူးစိုက်သောအာရုံကရှုတော့ဇံပါပဲအဲသူရဲ့ကိုယ်လေးထုတ်ကြည့်လို့ရှိရင်ဝိတေဝဆရာပီတိဝေဒနာဝပါပဲတိုင်းပါလေဒုက္ခရှိတယ်ဥပေက္ခရှိတယ်ဒုက္ခဆိုတဲ့သောမနာတာရှိတယ်ဟောကာယကဒုက္ခကတော့ဇာဇာစင်းနဲ့မူမှုကတော့သောမနာတာဒုက္ခရှိတယ် အဲကုသိုလ်ဇာနဲ့ရှိတာအကုသိုလ်ဇာနဲ့ရှိတာကာမဝဆရဇာနဲ့ရှိတယ်ဒီဝါဆရဇာနဲ့ရှိတယ်ဒါတွေကစိတ်ကူးအောင်ဖြစ်တိုင်းဖြစ်တိုင်းကာမဝဆရဇာတွေကတော့ဖြစ်နေတာပါပဲသူကအသုံးကျတာမဟုတ်လို့ကဇာတော့မခေါ်ရဘူးအခုဇာနာတိပြောတဲ့ကြတော့ပါတယ်သူတို့သူတို့လည်းပဲအာယုံကပ်ပြီးရှူသောအပြင်ကျေးဇူးပြုတဲ့တရားတွေပဲဒီစီဒီစုပ်ပန်နေဖြစ်နေတာပဲ အာအကုသိုလ်စိတ်တွေလောဘစိတ်တွေလောဘဆံနဲ့ဒေါသစိတ်နဲ့ဒေါသဆံတွေရှိပါတယ်အကုန်လုံးဖြစ်နေသုဇာရမောကယေရှုဇံဟုခေါ်သည်အဲဒီလောဘနဲ့နှစ်သက်တဲ့အာယုန်လေးကရှိတာတော့သိထင်ကြတာဒေါသနဲ့လည်းပဲသုဇာအာယုန်လေးကိုခလုတ်တိုက်တယ်လို့ပဲသက္ကရကတိုက်ပြီးတော့ဖြစ်နေတာသူလည်းထင်ကြတာအဲဝိပဿနာရှုတဲ့အခါကျရှုမိတဲ့အာယုန်အဲဒီမှာကပ်ပြီးတော့ရှုတာပဲသမထဇံ ဒီပါဝဇ္ဇံကြတော့ပထဝီကတိုင်းစပြီးပါတယ်အဲ့ဒါတွေကပ်ပြီးတော့ရှုဇံဥခေါ်သည်ဆိုရမယ်စုစိုက်သမှုသာယေရှုဇံဥခေါ်သည်စုစိုက်သမှုသာယေရှုဇံဥခေါ်သည်သာယေရှု စိုက်တဲ့ကပ်ပြီးရှုတဲ့သဘောတွေပါပဲအကုသိုလ်ဇာလည်းရှိကုသိုလ်ဇာလည်းရှိရူပါဝဇ္ဇဇာလည်းရှိရူပါဝဇ္ဇဇာကတော့အခုဇာမရတဲ့ပုဂ္ဂိုလ်တွေကိုမသိရဘူးပေါ့။ဒါကဝိပဿနာရှိတဲ့ကဝိပဿနာဇာလည်းရှိတယ်။အဲဒီဇာကနှမျိုးရှိတယ်။အာရမဏုလက္ခဏုနှမှုပွဲပြသည်။အာရမဏုပနိဇာနဲ့လက္ခဏုပနိဇာနဲ့အခုနှမျိုးရှိတယ်။ အာယုံကပ်ပြီးတော့ရှုတာကအာရမဏနိစ္စံအနိစ္စတကွအနတ္တလက္ခဏာကိုကပ်ပြီးတော့ရှုတာကလက္ခဏုပနိစ္စံအာယုံကရှုတာကတော့ယူပါစရဇာနေအာယူပါစရဇာနေပါပဲအဲဒါတိုင်းဆိုင်သောအာယုံတွေကိုစူးစဲစဲကားပြီးတော့ရှုနေတယ်အာယုံနဲ့စိနဲ့တပူတဲ့တစ်ပေါင်းနဲ့ဖြစ်ပြီးတော့ရှုနေအာရမဏုပနိစ္စံနဲ့အာရဏအာယုံကိုဥပနိစ္စံသာနာကယရှုသည် ဝိပဿနာကတော့မြင်နေကြတဲ့ဆိုရင်မှတ်တိုင်းမှတိုင်းဖြစ်ပြီးပြသွားတော့အိဋ္ဌမမြဲဘူးဖြစ်ပြီးဖြစ်နေတဲ့ဒုက္ခဆင်းရဲပဲသူတော်တိုင်းသူဖြစ်ပြနေတဲ့အနာတ္တတရားပဲအဲဒီလိုလက္ခဏာသုံးပါးကိုရှုသိနေတာလက္ခဏုပနိစ္စပထမစရှုပါလားအဲဒီအိဋ္ဌဒုက္ခအနာတ္တကမသိသေးပါဘူးဒါပေမဲ့လည်းအဲဒီမှာလည်းလက္ခဏာသဘာဝလက္ခဏာတွေရှုပြီးတော့နေဘူးလက္ခဏုပနိစ္စလို့ဆိုနေတာပါပဲအာရဏုလက္ခဏုနမူကွဲကြသည်တဲ့သာသံဆိုတာ တစ်မျိုးတည်းမဟုတ်ဘူးနှစ်မျိုးရှိရဲ့ဒါအာရမဏုလက္ခဏုအာရမဏုပနိဇံလက္ခဏုပနိဇံအာရမဏုလက္ခဏုနမှုွယ်ရပြီဆိုရမယ်အာရမဏုလက္ခဏု သူကတိုင်းဆိုင်ရောအာယုံကရှုတာကတော့သမထဇံအဲယုံနာသဘောသဘာဝတွေခုရှုမှတော့မြင်နိုင်ကြတဲ့ချက်ပြီးရှုနေဒါကလည်းဒါကတော့ယုံနာတို့ဤသဘောလက္ခဏာအစပြီးရှုတာနောက်တော့အနိစ္စဒုက္ခနာလက္ခဏာတွေရှုရှုပြီးပြီးတော့သွားနေလက္ခဏုပနိစ္စံအာရဏုလက္ခဏုနှမှုကွဲရသည်ဒါဆိုတာနှမျိုးရှိပြီဒါပါပဲ သမထဇံကတစ်မျိုးဝိပဿနာဇံကတစ်မျိုးသမထဇံဝိပဿနာဝိပဇံနှစ်တန်းသူအနည်းအာရဏုပနိဇံဆိုတာသမထဇံနဲ့လက္ခဏုပနိဇံဆိုတာကဝိပဿနာဇံနဲ့အဲဒီနှစ်ခုဟာသူအမည်တွေပဲအာရဏုပနိဇံဆိုတဲ့အာရဏုပနိဇံရဲ့အမည်ကသမထဇံနဲ့လက္ခဏုပနိဇံဆိုတဲ့ဇံရဲ့အမည်ကတော့ဝိပဿနာဇံနဲ့အဲလိုဆိုလိုပါတယ် ဘုရားမှာသမထဇံဝိပဇံမတံသူအမည်သမထဇံဝိပဇံမတံသူအမည်သမထဇံဝိပဇံမတံသူအမည် အထုံးတာဝိပဿနာဇာနေပေါ့ပထမဇာကကတော့သဘာဝလက္ခဏာပဲရှိပါသေးတယ်ဟိုမှာနားတယ်နားတယ်ဆိုရင်ဒုက္ခဝေဒနာရဲ့သဘောလေးပဲအထုပင်ဝင်ရင်းသဘောပဲနာတာခံခဲ့တာအထုပင်ဝင်ရင်းသဘောပဲအဲအပြင်ကအပူနဲ့တွေ့လို့ပူရဲပူရဲလို့မှသက်ခါကလာတေဇောရကိုမှတ်မိရဲအဲဒါတေဇောရရဲ့သဘာဝလက္ခဏာလေးမှတ်တယ် သွားတဲ့ခါကာလကြွတယ်လမ်းနေချတယ်ဒါဝါရောဓကိုမှတ်မိတာကြွတဲ့ခါတောင်းတာတင်းတာတွန်းကန်နဲ့လှုပ်ရှားတာဝါရောဓပဲသမ်းတဲ့ခါလည်းဒီတိုင်းပဲနင်းချတဲ့ခါလည်းဒီတိုင်းပဲတောင်းတာတင်းတာတွန်းကန်နဲ့လှုပ်ရှားတာဝါရောဓဝါရောဓရဲ့တောင်းနေတဲ့သဘောတွန်းကန်တဲ့သဘောလက္ခဏာပဲရှုနေတာပဲဟောင်းနေပိနေဆိုတဲ့အတူတူပဲ အမိကရာသုံးစကားနဲ့ပြောနေလို့စိတ်ကစိုက်မှသာကတော့ဘယ်ထဲကတောင်းတာခြင်းတာဒုက္ခမှာတွေအစင်းစင်တွေဒါသိနေတာ။ဟောင်းနေပိနေ။ဒါကလည်းသဘောလက္ခဏာရှိနေတော့လက္ခဏုပါနေစာမယ်တဲ့ဝိပဿနာဇာနဲ့သမာဓိညာရှင်းလာတဲ့ခါကျတော့မှတိုင်းမှတိုင်းဘယ်ဟာမဆိုဖြစ်ပြီးပြောဖြစ်ပြီးပြောအဲ့လိုသိနေတယ်။ဒါကတော့အိဋ္ဌလက္ခဏာကိုရှုတယ်ဒုက္ခလက္ခဏာကိုရှုတယ်အနတ္တလက္ခဏာကိုရှုတယ်ညာလက္ခဏုပါနေစာခေါ်တယ်ဝိပဿနာနဲ့ ဝိပဿနာဇာနဲ့လက္ခဏုပါဠိဇာဆိုအတူတူပဲလို့ဒါလေးနဲ့မှတ်ဖို့ရအာရမဏုလက္ခဏုနမုပယရဲ့ရှိကသုဇသမုကရွေရှုဇံဟုခေါ်သည်သုဇတိကရှုတာဇံဒီဇံကတမျိုးတည်းလားတော့မဟုတ်ဘူးအာရမဏုလက်လက္ခဏုနမုပယသည်အာရမဏုနိဇံကတည်းလက္ခဏုပါဏိဇံကတမျိုးအာရုံကနေဇံကိုဘယ်လိုခေါ်သလဲသမထဇံဟုခေါ်သည်လက္ခဏာနိဇံဘယ်လိုခေါ်သလဲဝိပဿနာဇံဟုခေါ်သည် အဲဒါအာသမထဇံဝိပါဇာနတံခွဲရနတံသူအမည်လို့ရဆောင်ပေးတယ်ဒီငြိမ်ုံများရှုနေကသမထဇံခေါ်သမထဇံကဘယ်လိုနေတော့ဆိုဒီငြိမ်ုံမှာပဲဒီတဲ့ဘာမှအထူးသိတာမရှိပါဘူးတဲ့ဒီငြိမ်ုံမဲ့ပထဝီပထဝီဆိုလို့ရှိရင်ပထဝီကတိုင်းအာယုံမှာတည်နေတာအာနာပါနလည်းပဲဝင်နေထွက်တယ်ဝင်လေထွက်လေနမိတ်ပေါ်မှာတည်နေတာပဲ သိရင်ဘာမှသူဆရာသိတာမဟုတ်ဘူးသမထဇာကအာုံတစ်ခုဒီမှာစူးစိုက်ပြီးတီးနေရုံပဲစိတ်ငြိမ်သက်ရုံမျှအဲ့ဒါကသမထဇာနဲ့ဆိုရမယ်ဒီငြိမ်ရုံမျှရှုနေကသမထဇံခေါ်သည်ဒီငြိမ်ရုံမျှရှုနေကသမထဇံခေါ်သည် ရားထုတ်လို့ဘာသိတော့သိငြိမ်နေတာပဲဆိုရင်အဲ့ဒါသမထကဣတိယုံညပဲဘာမှထူးထူးမသိဘူးယုံတရားနာတရားတွေလည်းပိုင်းခြားမသိဘူးအဖြစ်ပြည့်လည်းပိုင်းခြားမသိဘူးအဲဒုက္ခိုက်တာနဲ့သူဖြစ်ပြီးပြသွားတော့အိဋ္ဌမမြဲဘူးဆိုတဲ့သဘောလက္ခဏာလည်းမသိဘူးရှင်းမှုပြမှုကမြဲနေတယ်လို့ဆင်းရဲတွေပဲမကောင်းတဲ့တရားတွေပဲဆိုတဲ့ဒုက္ခလက္ခဏာကိုလည်းမသိဘူး သူသဘောနဲ့သူကသူဖြစ်ပြနေတာပဲသူကသူဖြစ်သူကသူပြနေတဲ့တရားတွေပဲအနာတ္တတရားတွေပဲဒီလိုလည်းမပြီးဘူးဆိုရင်အဲ့ဒါကြီးငြိမ်ရုံများရှုနေကသမထဇာခေါ်ပြီးသမထဖြစ်တယ်လို့ပြောတယ်။တချို့ကဘုန်းကြီးတို့ဖောင်းနေပိန်နေမှတ်နေတာသမထသမထဆိုပြီးတော့စွဆွဲတဲ့ပုဂ္ဂိုလ်ရဲ့ရှိသေးတယ်စိတ်တကြဆင်းအောင်လို့ဆိုပါဘူးဒီတရားအာမထုတ်ခြင်းအောင် ကမ္မထပဲဆိုပြီးတော့ပြောပြောကြဘယ်ကမ္မထဟုတ်မလဲဒီကနေပြီးတော့ရှုနေတာတည်ငြိမ်မှဟုတ်မှာမဟုတ်ပဲနဲ့ဒါကြတော့သူကအဲမှားရတဲ့အာယုံယုံနဲ့မှားပြီးတဲ့စိတ်နာတရားနဲ့ဒါလေးတွေသူကသူကွဲပြီးလာတာပဲဟောင်းနေအိမ်နေမှနေစတော့ဘာလဲတော့ဘယ်နည်းရမလဲသင်္ချာမဒီသေးပါဘူးလို့မှတ်ခဲတော့မှတ်နေတယ် သမာဓိအားရှိလာတဲ့အခါကျတော့ခေါင်းနာကတရားမှတ်သိတာကတရားဘယ်လိုကွဲလာလဲခေါင်းနဲ့ပိန်နဲ့ခေါင်းနဲ့ပိန်နဲ့ဘုရားမရှိတဲ့ပုဂ္ဂိုလ်ကအဲ့ဒီနေရာရောက်တယ်ဒီလိုပဲနဲ့ပြောတာဆိုအစကတော့တယောက်တည်းပဲခုနှစ်ယောက်နှစ်ယောက်ဖြစ်နေပြီဘယ်လိုပြောလဲနှစ်ယောက်နှစ်ယောက်ဖြစ်နေအသိခန္ဓာကတယောက်သိနေတာတယောက်နှစ်ယောက်ဖြစ်နေတယ်ယုတ်ကတယောက် ဖောင်းတယ်လို့မှတ်သိတာကတရားအစတုန်းကတော့ဖောင်းတာနဲ့ပြီးတာအတူတူပဲတယောက်တည်းပဲဆိုဖြစ်နေအခုနှစ်ယောက်နှစ်ယောက်ဖြစ်နေပြီဒါလိုပြောရတယ်အဲနိုင်ငံခြားဘာသာခြားပုဂ္ဂိုလ်တွေအဲ့ဒီလိုပြောရတယ်အဲ့ဒါနာယုတ်ပိုက်ချသိလာတာယုံနာနာနှစ်ပါးများလည်းရှိတယ်ဆိုတော့ကိုယ်ပိုင်ဉာဏ်နဲ့သိလာတာနောက်ပြီးတော့သူခိုင်းတာကသူဖြစ်ပြသွားလို့ မမြဲဘူးဆိုတာကလည်းသူကသူသိလာတာပဲရှုမှတ်နေဘယ်မှတည်မြဲတာမရှိဘူး။ဘောင်းနဲ့တိန်နဲ့ရှုမှတ်နေစိတ်ကလေးကစိတ်ကူးလေးကဖြစ်လာအဲစိတ်ကူးတယ်ဆိုရင်မရှိဘူး။အစလည်းဒီစိတ်ကူးမရှိသေးဘူးအခုမှဖြစ်လာဖြစ်ပြီးတော့လည်းပြောက်သွားမရှိကြဘူး။အဲဒါမမြဲတာပဲ။တရားရည်လည်းဒီလိုကြည့်တဲ့ပဲသမာဓိညာအားကောင်းလာတဲ့ခါကျတော့မတိုင်းမတိုင်းကသူ့ခိုက်တာနဲ့သူဖြစ်ပြီးချက်ချင်းပြောက်သွားတာ။ဘောင်းနဲ့ဆိုအကျမ်းအားဖြင့် ဖောင်းတာကတခြားပဲပိနေဆိုပိနာကတခြားပဲဖောင်းတဲ့ယုတ်ကပိနာမဟုတ်ပိနေတဲ့ယုတ်ကဖောင်းတာမဟုတ်ပဂတိပုဂ္ဂိုလ်တွေနေရာချင်းတော့ဖောင်းတာလည်းဒီပိုက်ပဲပိနာလည်းဒီပိုက်ပဲဒီကိုယ်ဒီကိုယ်တည်းပဲဒီလိုထင်ရတယ်မဟုတ်ဘူးသုစားပရမတ္ထသဘောတွေကဒုက္ခိုက်တာနဲ့သူဖြစ်နေတာဖောင်းတဲ့ခါကလားတောင်းနေလို့ရတဲ့ဝါယောဓာကသူကတစ်မျိုးပဲသိကြသွားတဲ့ခါကလည်းတောင်းနေလို့ရတဲ့ဝါယောဓာကတစ်မျိုးပဲသိကြစိတ်မှလို့ရှိရင်ဒါတွေက ပိုင်းခြားပြီးတော့သိလာတယ်။ဖောင်းတယ်ဆုံးပေရင်လည်းရောက်လာပေရင်လည်းဆုံးတော့ကြရင်ဖောင်းတယ်ပေရင်လည်းသူကသူ့အပိုင်းလေးနဲ့သူပဲအဲဖောင်းတဲ့တောင်လည်းလူရှားရုပ်ကသူ့ခိုက်တာနဲ့ဖြစ်ဆုံးသွားတယ်။ပေရင်လည်းရော့ပြီးတော့ကျလာတဲ့ရုပ်ကတစ်ခါဖြစ်လာတယ်။အဲဒါဆုံးတော့ကြရင်ဖောင်းတာဖြစ်လာကြပြီ။တောင်နှင်းတာနဲ့ရော့တာနဲ့တောင်နှင်းတာနဲ့ရော့တာနဲ့ဒါဒီခုနဲ့တခုနဲ့တူမှမတူပဲ။ဒီပါတဲ့ခါလာလျှောက်တဲ့ခါဒီမှာလည်းညာလားနဲ့ဘယ်လားနဲ့အကြမ်းများရင်ဆိုရင် ညာလန်းဆုံးသွားလို့ရှိရင်ဘယ်လန်းကသူကတစ်ခုပဲအဲခြေောက်ကိုကွဲနေညာဘက်ခြေကတောင်းနှင်းလှုပ်ရှားတာမဟုတ်ဘူးအဲဘယ်လန်းဆုံးသွားတယ်လဲညာလန်းဖြစ်လာဘယ်ဘယ်ဘက်ခြေကလှုပ်ရှားတဲ့သဘောမဟုတ်ဘူးညာဘက်ကလှုပ်ရှားတာပဲဒုက္ခိုက်တာလည်းဖြစ်ဖြစ်တယ်အဲဒါသမာဓိညာကျင့်လာတော့အဲဒီတော့အပိုင်းပိုင်းလေးတွေပိုင်းခြားပြီးပြီလာတယ်ဒလန်ဒလန်တွင်မှလည်းကြွားတယ်လှမ်းတယ်ချတယ်ဆိုရင် ကြွလာကလှမ်းရမရောက်လှမ်းလာချရမရောက်ချရကဟိုဘက်ကြွလာကမရောက်စသည်ဖြင့်သူခိုင်းတာနဲ့သူဖြည့်ပြီးကြောက်နေတာတွေကိုယ်ပညာနဲ့ပြတ်ပြတ်သွားရှင်းနေတာပဲဒါအကျမ်းပြည့်စီတယ်အသေးစိတ်တွေကတော့ဖောင်းတယ်ဆိုတာလည်းမှတဖောင်းနဲ့မဟုတ်ဘူးဖောင်းတာနှစ်ခုသုံးခုလေးခုငါးခုစသည်ဖြင့်အများကြီးစိတ်ပိုင်းနေရှိတယ်အဲကြွတယ်ဆိုတာလည်းမှပဲကြွတက်နေတာလေးတွေပေါ့ပေါ့ပြီးတက်တယ်လာတာလေးတွေသူညာနဲ့သူ အပိုင်းနဲ့ပြက်ပြက်ပြီးကုန်းနေတာလေအဲဒါငါကုသုံးလေးငါးကိုစပြီးပိုင်းချပြီးတော့သိတာအဲဒီလိုပြီးတော့အိဋ္ဆမမြဲတာတွေလည်းမြဲတည်နေတာမရှိဘူးမြဲတဲ့တရားတွေလည်းလို့ဒီလိုရှင်ရင်းသိရတာကိုအဲဒါအိဋ္ဆလက္ခဏာသိလို့လက္ခဏုပအိဋ္ဆပဲနောက်သိသိပြည့်စုံတဲ့ဆင်းရဲပဲပြင်ဒုက္ခလက္ခဏာပြီးတာပဲသူတော်လည်းတစ်ဖြည်းဖြည်းနဲ့အနတ္တတရားပဲပြင်အနတ္တလက္ခဏာပြီးတာလက္ခဏုပအိဋ္ဆတဲ့အဲဒီဇာလက္ခဏုပအိဋ္ဆဖြစ်အောင်လို့ပဲ မြင်နိုင်ကြတဲ့ရှုနေရတာသမထကံဆိုတာကကမ္မထ40ရှိပါတယ်အဲ့ဒီ40ထဲမှာကတိုင်းက10ပါးရှိတယ်ဘောင်းသာပင်နာမှတ်တာထဲမှာကတိုင်း10ပါးလည်းမဟုတ်ပါဘူးအတုပက10ပါးရှိတယ်ဥပမာရကပြေပြီးတော့ခူးရောင်နေတဲ့သူသေးကောင်းကြီးစသည်ဖြင့်အခုအသေးကောင်းကြီးတွေရှိရတယ်ဘောင်းသာပင်နာရှိတာကအသေးကောင်းကြီးရှိရလည်းမဟုတ်ပါဘူး အဲ့ဒါသမထကမ္မနာမဟုတ်ဘူးဒါဗုဒ္ဓနုပ္ပတိဓမ္မနုပ္ပတိစသည်ဖြင့်ဘုရားကုံတရားကုံတွေဆင်းရဲနေတယ်အဲ့ဒါနုပ္ပတိက10ပါးအဲ့ဒါနုပ္ပတိ10ပါးတဲ့ရှင်းနုပ္ပတိတွေကဟောတာပြင်တာနဲ့ဘာမှမဆိုင်ပါဘူးနောက်ပိုင်းနုပ္ပတိ2ပါးကတော့ကာယကတာတတိအာနာပါနာတတိလည်းအခုရှိတယ် အာနာပါနာတိဆိုတာကတော့လည်းနည်းနည်းနိစ္စတာပေါ့လေဟောင်းတယ်ဆိုတော့အသက်ရှူတာနဲ့စတယ်။ဒါပေမဲ့လို့အာနာပါနာထွက်တဲ့ဝင်တဲ့နမိတ်ရှူတာမဟုတ်လို့ဟောင်းတာရှူတာကဘိုက်ကတောင်းတာတင်းတာတွန်းကန်တာလှုပ်ရှားတာလားရှူတာပဲ။ဒါတော့အာနာပါနာကအာနာပါနာသမထကမ္မထလို့မဆုံးနိုင်ပါဘူး။ကာယကတတိဆိုတာကနှမျိုးရှိတယ်သူကတော့တတိပဌာန်မှာတော့အဲဒီ ကာယကတာသတိကိုပေသာလောမနခါရဏစသည်ဖြင့်32ပါးသောကုထာသားနဲ့အရှုနာကာယကတာသတိတဲ့အဲ့ဒါသမထကဏ္ဍအစစ်တယ်ဒီကတော့သမထကဏ္ဍနဲ့အခုဘောင်းသာပိနာမှနေတာအဲ့ဒီသံမွေးကြီးရှိသေးတဲ့အစိတ်ပိုင်းနေရှုတာလည်းမဟုတ်ဘူးအဲ့တော့ဒါသမထကဏ္ဍမဟုတ်ပါဘူးလားဥပဒနာကဏ္ဍနဲ့ဘုသူရိမေကဒီဆရာပြထားတယ်နောက်ပြီးတော့အခု30ရှိသွားတယ်နောက်တတိယ 10ပါးဆိုတော့30ရှိပါတယ်အပိုင်းက10ပါးအာသုဘက10ပါးနုဒိက10ပါး30ရှိပါတယ်ဓမ္မဝိရကမ္မထာ၄ပါးတဲ့ချမ်းသာကြပါစေချမ်းသာကြပါစေနှလုံးသွင်းတာမေတ္တာကမ္မထာစင်ရမှာလွတ်ကြပါစေနှလုံးသွင်းတာကရုဏာကမ္မထာသူများချမ်းသာပါစေကြီးပွားနေတာတွေချမ်းသာနေချမ်းသာပါစေတဲ့ဝါမျက်ဝမ်းသာနှလုံးသွင်းတာကမုဒိတာကမ္မထာဒုက္ခနဲ့သူပဲခံအားလို့ဆိုဖြစ်နေတာပဲတဲ့ ဥပိ္ပခာနဲ့နှလုံးသွင်းတာအတိရှိတာဥပိ္ပခာကမ္မထာအဲ့ဒါဓမ္မဝိရကမ္မထာ၄ပါးသူဖောင်းတဲ့ပြင်မှာဒါအဲ့ဒီဓမ္မဝိရကမ္မထာနဲ့မဟုတ်ပါဘူးအဲ24အဲ34ပါးရတာနောက်တစ်ခုကဟာရေပရိကူလပညာအဲအာယုဘာသာပြောလိုက်ရင်အာယုဘာသာက၄ပါးရှိတယ်အဲ့ဒါကတော့ အာယုဘာသာဆိုယူဘာသာနေကြပြီးတော့မှအာယုဘကမ္မနဲ့ဆိုရှိပါလေဒါခေါင်းကပင်နဲ့အဝေးကြီးပါဘာမှမဆက်ဆိုင်အာယုဘကမ္မထာက၄ပါး30 38ပါးရှိပါတယ်နောက်ပြီးတော့ဟာရိတိကုလပညာစားတဲ့ခါကလားစာရဆက်ဆက်ွယ်ဖြစ်အောင်ဆင်ခြင်ပြီးတော့စားတယ်အဲဒါကတစ်ပါးထဲတော့39ပါးနောက်သရုဒ္ဓတုဝဝဋ္ဌာဒါလေးပါးပိုင်းခြားပြီးတာ ဒါကတော့ဝိပဿနာကမှန်းနေတဲ့နိစ္စနဲ့အဲ့ဒါကသတိပ္ပဏာသုံးပါးကဝိပဿနာဖြစ်နေတယ်ဟောထားပါတယ်ဒါမှလို့ဒါကဒါကသူကသမထ40ထဲမှာထည့်ပြီးသိထားတယ်သူကသမထကမ္မထလို့လို့ဖြစ်သူကသမထကမ္မထရတော့မဟုတ်ပါဘူးဝိပဿနာရဲ့အခြေခံမှာပဲအဲ့ဒါလည်း ။ကောင်းတယ်ပိန်တယ်လို့မှတ်ရမှာ။သမထအနေနဲ့မဟုတ်ပါဘူးကြာသဘောတရားလေးတွေရှုနေ။ဝိပဿနာမှာလည်းအဲဒီမှာသက္ကတာဝိသုဒ္ဓိနဲ့ကရှင်းပြထားပါတယ်။ကာနုပဒနာကံသာ14ပိုင်းရှိရမယ်။14ပိုင်းရှိရမယ်။အေးအရိယသဘာဝ သွားရင်သွားတယ်ကြရင်ကြတယ်ထိုင်ရင်ထိုင်တယ်လဲလဲလဲလဲနဲ့မှတ်တဲ့မှတ်ပုံမှန်နည်းရတဲ့ပိုင်းပြီးတော့ရှေ့သို့သွားရင်နောက်သို့ဆုပ်ရင်ကိုယ်ရင်ဆန့်ရင်စသည်ဖြင့်ကိုယ်မူရာတွေဒီတိုင်းဒီတိုင်းရှုမှတ်ပြီးသိတာကတည်းကပြီးတော့ဒါလေးပါရှုပြီးတော့ဒီခုနသုတ္တရဘာဝထားမှာဒါလေးပါရှုပြီးတာကဒီကဓာတုမိတိကာကဘိုင်းအဲဒီ၃ဘိုင်းရှိတယ်အဲဒီ၃ဘိုင်းကိုဝိပဿနာ ဝိပဿနာအုံဒီအားဖြင့်ဟောထားတာတဲ့ဝိပဿနာဝေဒနာဟုတ်တာနီအဲဒီသုံးပိုင်းကိုဝိပဿနာလိုအားဖြင့်ဟောထားပါတယ်တဲ့သမထအဖြစ်နဲ့ဟောထားတာမဟုတ်ပါဘူးတဲ့အဲဒီတော့ဒီလိုတွေမှာရှင်းထားပါတယ်ဒီလိုတွေကတရားဆိုရတာပဲခွန်ကြီးတို့ကခိုင်ခိုင်မာမာရှိပါတယ်ဒါကြောင့်ဖောင်းနေပြီလေဆိုတာဒါလေးပါးကမ္မထာနဲ့ထည့်ရင်လည်းဒါဝိပဿနာကမ္မထာမှာပဲဒါဝိပဿနာကမ္မထာမှာ ကိုမူရတာမြင်ရနေရာဖြင့်အရိယာသာပါပါလည်းထိုင်ရင်လည်းဒါလည်းပဲဝိပဿနာကမ္မထာမှာပဲသာမဉ္ဇညာဘိုင်းနဲ့ထည့်လို့ရှိရင်လည်းဝိပဿနာကမ္မထာမှာပဲဒီဘိုင်းသုံးဘိုင်းကဝိပဿနာကမ္မထာအဲဒါကြောင့်ဟောင်းနေပိန်နေထိုင်နေထိရစသည်မှတ်တယ်ပထမသဘာဝလက္ခဏာကိုသိရနောက်ကြတော့ ဒုက္ခိုက်တာနဲ့သူဖြစ်ပြီးပြတ်တာဖြစ်ပြီးပြတ်တာအဲ့ဒါပြီးတာကစပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာတွေပြီးရဲ့ဒါကြောင့်မို့အဲ့ဒါကလက္ခဏုပနိစ္စံလက္ခဏုပနိစ္စဆိုဝိပဿနာဇာမယ်နားလည်လောက်ပါအာရဏုလက္ခဏုမှုပွဲသာကြီးသမထဇံဝိပဿနာတံသူအမိအာရဏုပနိစ္စဆိုတာက သမထဇံလက္ခဏုပါဏိဇံသုဝဝိပဿနာဇံဒီဉာဏ်အများရှုနေကသမထဇံခေါ်သည်အဲတိုင်းဆိုင်သောအာယစိတ်ကလေးဒီယုံမဲ့ဘာမှအထူးမသိဘူးအဲဒါကသမထဇံခေါ်တယ်လက္ခဏာ၃ရာရှုသည်မှဝိပဿနာခေါ်သည်ခုကောင်းတဲ့ပင်နဲ့ထိုင်နေရှိတဲ့မြင်နေကြတဲ့စသဖြင့်ရှုတော့ဉာဏ်သမာဓိဉာဏ်ကျင့်လာတဲ့အခါကျရင်ဖြည်းဖြည်းပြောတော့အနေဆမမြဲတဲ့တရားပဲဖြည်းဖြည်းရှိနေဒုက္ခဆင်းရဲကြီးတဲ့ ကိုယ်လိုတိုင်းဘာမှဖြစ်ဘူးသူသဘောတိုင်းဖြစ်ပြနေတဲ့အနာတ္တတရားကြီးတွေပဲဆိုတာယောဂီပုဂ္ဂိုလ်ကသူကိုယ်တိုင်သိသွားတာပဲအဲဒါနိစ္စဒုက္ခအနာတ္တလက္ခဏာ၃ပါးရှုလို့အဲဒါဝိပဿနာဇာလက္ခဏာ၃ရာရှုပြီးမှဝိပဿနာခေါ်သည်အဲဆိုလိုက်ကြအောင်လက္ခဏာ၃ရာရှုပြီးမှဝိပဿနာခေါ်သည် သက္ကနာ300ရှုသည်မှာဝိပဿနာခေါ်သည်သ အဲသမထဇာန်ကဘုဒ္ဓဝိသရာပိဋိဒုက္ခဧကတာပထမဇာန်ကဇိုင်ငံ၅ပါးဒီမှာအဲဒီဥဒေတာဝိငါတော့တက်တဲ့ဟောတဲ့ခါကျတော့အဲဒီဇာန်နဲ့အင်္ဂါရောအသေးစိတ်ဟောပါတယ်အခုတော့ဟောလို့မဖြစ်ပါဘူးဒါတွေဘယ်နည်းနဲ့လဲခက်တယ်မလို့ဘူးဝိဒေဝိသရာပိဋိဒုက္ခဧကတာဇိုင်ငံ၅ပါးနဲ့ပြင်သောပထမဇာန်နဲ့ ပဿနာရှုတဲ့အခါကာလကျတော့အဲ့ဒီမှာလည်းပဲသမထနာဉာဏ်ဖြီးအဲဒီဝိတက်လည်းပါတယ်ဝိသရာလည်းပါတယ်ပိဋိဒုက္ခဧကရတာအဲဇာယနာ၅ပါးလုံးသင်ရှားနေတာပထမဇာနဲ့အလားတူနောက်ဒုတိယဇာကျတော့ဝိတက်ဝိသရာမပါဘူးမကြံစည်ရဘူးသူ့အာယုနဲ့သူဟာတခါလဲအံကြပြီးကြိုက်ပိဋိနဲ့ဒုက္ခနဲ့ဧကရတာ၃ခုပဲပါ ဒါကလည်းဝိရိယပြညာတော့အာယုံဆက်မစားအကျဉ်းမဆက်ရတော့ဘူးတဲ့ဥစ္စာတွေမပါတော့ဘူးအဲ့ဒီမှာဝမ်းမြောက်ဝမ်းသာဖြစ်ပြီးပီတိတွေလွန်ခဲ့ပြီးတော့စိတ်ချမ်းသာမှုတွေနဲ့အဲရှုမိတဲ့အာယုံမှာကပ်ပြီးတော့ဒီဧကဂတာနဲ့ဒီသုံးပါးတော့အဲဒါဥရိယပြညာအမှုပိုင်းမှာသင်ရှားတယ်ဥရိယပြညာအမှုပိုင်းမှာဒုတိယကံအလားတူဖြစ်တယ်။နောက်ချမ်းသာမှုတော့ပီတိမပါဘဲနဲ့ ဒုက္ခနဲ့ဧကဂရာနဲ့နှစ်ခုတည်းဖြစ်နေတာကတတ္တိယဇာနဲ့အပိတတ္တိယဇာနဲ့လည်းဝိရိယပြညာအရင်ပိုင်းနဲ့သင်ကြားတယ်ဝိရိယပြညာနဲ့ဒီပိုင်းကျတော့ရောင်လင်းပိဋိပတ်တာတွေမပါဘူး။ရောင်လင်းပိဋိပတ်တာတွေကကင်းပြီးတော့မှတ်ရတဲ့အံလေးတွေဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်ပိုင်းပိုင်းခြားခြားပိုင်းပိုင်းနဲ့နဲ့ပြက်ကနေပြက်ကနေစင်းစင်းလင်းလင်းပြီးအဲဒီခါမှာအပိကောင်းလေးတွေတော့ဥပ္ပခါနဲ့ဒီကဲကတာအဲဒီလိုဖြစ်ပြီးတော့လည်းသင်ကြားအဲဒါက ဝိရမဏအရှင်တိုင်းမှာတော့အဲဥပ္ပခါမောဒုက္ခနဲ့ချမ်းသာချမ်းသာတယ်မှားလို့တော့ကောင်းတယ်ပီတိမပါပဲတခုပဲဝိရမဏအရှင်တိုင်းမှာမှားလို့တော့ချမ်းသာတယ်ကောင်းတယ်ဒါကြောင့်ဒီကတတ္တိယဆံနဲ့တူညီပြီးတော့နေနောက်ကြတော့ သရုပ်ရဇံကြတော့ဒုက္ခချမ်းသာတော့မပါဥပ္ပခါလိလိရှုတဲ့သဘောနဲ့စိတ်တည်ငြိမ်ရုံနဲ့ဖြစ်နေတယ်ဒါကသရုပ်ရဇံခေါ်တယ်အဲ့ဒီအဖြစ်မျိုးကတော့သင်္ခါရုပ္ပခဏညာမှာသူထင်ရှားတယ်သင်္ခါညာမှာလည်းထင်ရှားသင့်တယ်လို့ထင်ရှားပါတယ်သင်္ခါရုပ္ပခကျတော့ချမ်းသာပြီးတော့တက်ကြွနေတဲ့သဘောတွေလည်းဘာမှမပါဘူးလိလိရှုပြီးတော့ တည်ငြိမ်နေတဲ့သဘောပဲဖြစ်နေတယ်ငါတို့ဒိဋ္ဌာမှာနာကောင်းပါလေအဲဒါကသုဒ္ဓဇာနဲ့သုဒ္ဓဇာဖြစ်ပုံနဲ့လာတူပြီအဲလိုသမထဇာဖြစ်ဖြစ်ဥပဒနာဇာဖြစ်ဖြစ်ရှုမှကောင်းနေတဲ့ခါကလာကိုရတဲ့ကိုမှဖြစ်နေတဲ့တရားလေးကိုဒါမြင့်တဲ့တာရှိတာကိုအဲဒါမြင့်တဲ့တာရှိတဲ့ဥစ္စာအဲဒါအတွင်းမှာပါရဆွဲလန်းပြီးတော့ယက်တည်နေတာတဲ့ ဟောပါဠိမှာတော့ခြေကြီးပါပဲရှင်ကစီမထေရကခြေရတာဆိုတော့ရှင်ကစီကလည်းဘောဟာရီကတဲကျွယ်ဝတယ်ဝိကဇပိတိဒုက္ခနုပါရိဝိညာဏဟောတိစသည်ဖြင့်ဝိကကြောင့်ညီဝရဏကင်းခြင်းကြောင့်ဖြစ်တဲ့ပိတိဒုက္ခဝါမြောက်မှုစိတ်ချမ်းသာမှုလေးအဲဒါလေးအစဉ်လိုက်နေတယ်စိတ်ကအဲဒီအစဉ်လိုက်ပြီးတော့ ပါရနှစ်တဲ့ပါရနှစ်တဲ့သောအပြင်လည်းအဲမမောပြီးတတ်မဲ့ပြီးတော့နေတယ်။ပါရနှစ်တဲ့ချင်းချင်းဖွဲ့တွယ်ပြီးတော့နေတယ်။ပါရနှစ်တဲ့ချင်းပါရနှစ်တဲ့ပြီးတော့ဗာယောဇဉ်နှောင်ရိုးဖြင့်နှောင်ရည်လည်းဖြစ်နေတယ်ဗာယောဇနာဗာယုတာဗာယောဇဉ်နှောင်နှောင်ရိုးနဲ့လည်းခြိထားပြီးသားလို့ဖြစ်နေတယ်တဲ့သူ့အရုံနဲ့သူသဘောကျနာပါလေဒါလေးနှိမ့်တယ်မဟုတ်တယ်ဆိုအဲဒီအမှန်ကောင်းနေတဲ့ခါကလာရင်အဲ့ဒီတိုင်းပဲကောင်းနေစီရင်တာပဲ။ ဒါတွေပြောက်သွားမှစိုးရင်တတ်တယ်အဲဒါရှုမှကောင်းစေတာယာဆွဲအထက်ရနေသည်ရှုမှကောင်းရင်လည်းခါမိမိရှုမှကောင်းတာတွေကိုအားနှစ်တယ်ပြီးတော့ထူအောင်ဥရိယပြညာကြိုင်အဲဒါဖြစ်တတ်ပါဒါနှစ်တယ်ပြီးတော့နေလို့ရှိရင်အထက်ရနေတာပဲအဲဒီတော့လည်းရမနေပြီနဲ့ဒီအာရုံနဲ့စိတ်မသွားခြင်းနဲ့ဒါခဏပြောရဲအဲထဲမှာလည်းရမနေပြီနဲ့အထက်ရတယ်ဆိုတာရှုမှကောင်းတဲ့ခါကလာရှုမှကောင်းတာလေးကို မြစ်သက်ပါရပြီးဆွဲလန်းနေတာဟာအထက်မှာရနေတယ်ဒီအတွင်းမှာရနေတာပဲဆရာရှုမှကောင်းစေပါရဆွဲအထက်ရနေပြီရှုမှကောင်းစေ မြစ်သက်ပါကနေရက်နေတာရှင်းမလို့ဘူးအဲဒီရက်နေလို့ရှိရင်ဘူရိယဗျာညာရောက်လို့ရောင်နဲ့ပိဋိပတ်တာတွေနဲ့မှတ်ကောင်းနေတာလေးသဘောကျနေရင်ရှင်းမလို့ဟောရာဇာတွေကအဲ့ဒါကိုမဆွဲလန်းရအောင်မသာရအောင်ပေါ်တယ်ပေါ်တိုင်းပေါ်တိုင်းနေမှတ်ပါမှတ်ပါလို့တွင်ရတယ်ဇေဝမှတ်ရင်ကြောက်သွားမှဆိုရင်မပါချင်မမချင်မနဲ့တတ်တယ်အဲ့ဒါဆိုရှင်းမလို့တော့မမဘုန်းကြီးတို့ဇာတိရမှာ ဒကာကြီးပြန်အဲ့ဒီလိုဥရိယပြန်ပြန်ရောက်သူကသိတဲ့ဘောကြနာဘူးအဲ့ဒါသူကပြောင်းအောင်လို့မမှတ်ပါဘူးမတော်သူဥရိယပြန်ညာမတိုင်းမတိုင်းဥရိယပြန်ရောက်လာလေရောင်နေနေနဲ့နေနေဒီနေ့လည်းဒီလိုဒီနေ့လည်းဒီလိုပဲအဲနောက်လည်းဆက်အားထုတ်နေဒီလိုပဲတရားထားမစို့သူကအဲထိုင်ရမယ်ဆိုပြီးထိုင်လိုက်ရင်အလင်းနေခါလေဘေးကဘဝဉ္ဇဉ်က ဟောပြီးတော့သူကနှစ်သက်တာကသဘောကျမကျက်ဒီတစ်နှစ်သာမဟုတ်နောက်တစ်နှစ်လာထုတ်လဲဒီလိုပဲသူရောင်နေနေတယ်သူကသဘောကျနောက်အမှန်တရားကြာမှလူလာဘူးဆွန့်ဆွန့်လွတ်ပြီးတော့မှမှရှိတိုးတာတို့ဘူးဒီနေ့တော့မကဘူးထင်တယ်သူကတော်တော်ကြားတယ်အဲ့ဒီလိုလည်းဖြစ်တယ်သူကဝိရိယပြန်ညာနှစ်သက်သာရပြီးတော့မရှုမှပဲနေနေချင်းရှင်းမတို့ဘူးအဲ့ဒီရင်ရတယ်သင်္ခါရုပ္ပခါကလည်းဒီလိုရတတ်တယ်အဲ့ဒီမှာလည်းဓမ္မကဓမ္မနာနေလို့လည်းဆိုပြရဟောတယ် ဓမ္မရာကဓမ္မနာတိဖြစ်နေရင်ပုထုဇဉ်ပုဂ္ဂိုလ်ပြောတဲ့အနာဂတ်တော်မှာပရဟတမေဖို့ရအောင်အားထုတ်နေတဲ့အနာဂတ်ဟာအဲဒီငင်္ဂါရုသိခာညာရောက်တော့ရှုမှကောင်းမွန်လေးကိုနှိမ့်သက်သားအနေနဲ့ရှိရင်တဲ့ရှေ့မတိုးတဲ့ဘူးအဲငင်္ဂါရုသိခာတွေလည်းရတယ်အနာဂတ်အနာဂတ်ဖြစ်နေတယ်ပြီးနေနောက်ဆုံးစုရည်ပြီး သေးပြီးတရားလည်းချို့မတက်ဘူးအနာဂါဖြစ်နေတယ်သူတွေပြီးတော့သုဒ္ဓဘာသာဇမဘုံရောက်တယ်သုဒ္ဓဘာသာဇမဘုံရောက်မှဌာနဖြစ်တဲ့ပုဂ္ဂိုလ်ရှိအဲဒါကြောင့်ရှုမှကောင်းစေတာယာဆွဲအထက်ရနေပြီအဲ့ဒီလိုရနေကြရဘူးနောက်ဆောင်တော့အဲ့ဒါပြောတယ်စိတ်ဓာတ်ဝိညာဉ်ပြင်းမဲ့ထက်ပြင်းမဲ့လည်းရလျက်မတည်ဆွဲမိလို့ဖြင့်ဆာလောင်ခြင်းအောင်ရှုမှတ်ဆောင်သော နောက်နောင်ဖြစ်၍ဥဒိသေးနဲ့ဝင်လေးသွားလာဒုက္ခကရင်လုံးဝကင်းပြီဆွဲမိလူကင်းရမယ်ဆွဲမိလူကင်းရအတွင်းပဲလေရက်လျက်မတီးအတွင်းပဲရက်မတီးသေးနဲ့အဲအတွင်းပဲရက်မတီးလို့ရှိရင်ဆွဲမိတယ်လေလူကင်းတော့လာပါပဲဒါပေမဲ့သူဒီဝဟာရကလည်းပဲမှတ်ပြီးလို့ရအရေးကြီးတော့ဆက်စောဆရာအနုပါဒရဲ့ အပရိဒတတော်ဆိုပြီးသူ့ကိုသီးသန့်ဟောထားပါတယ်။သမီလောကင်းဆာလောင်ရှင်းအောင်ရှုမှဆောင်တော်နောက်တော်ဖြစ်ပြီးဥသိပင်မြင်။အဲဒီတော့ရှုနိုင်လို့ရှိရင်တဲ့အစွဲမိတွေလူကင်းတော်အောင်မြင်လာလဲမစွဲလန်းကြားလာနာနာသာတိတာဒုတိတာဒီကုသနာကြံနေတာရှုမှကောင်းတာအဲဒါတွေမစွဲမလားမဲနဲ့အစွဲလန်းကင်းသွားလို့ရှိရင်ဘာယာပယ်ဖြတ် ပေါ်တိုင်းမှမရတိုးတက်ပြီအဲဒီရှုမှတ်ကောင်းတဲ့ခါကလားမြစ်ဆရာပါရကြတယ်ရှိပါကြရပေါ်တိုင်းပေါ်တိုင်းမရတမ်းမဲနဲ့ပါကြရပေါ်တိုင်းပေါ်တိုင်းရှုမှတ်ပြန်လို့ချင်းမရတမ်းမဲနဲ့ရှေ့တိုးနေတာပဲအရှင်းနဲ့ပြန်တိုးသွားတယ်အဲဥရိယပြန်ရောက်တဲ့ပုဂ္ဂိုလ်ရောင်လင်းပိဋိပတ်ကလည်းနှစ်သက်ပါရဝါနာပြည့်ကြပြီးတော့နေဟောတော်ဆရာတွေကပေါ်ရညတွေရှုမှတ်ဖို့ရပြောရတယ် ဟောညတွေရှုမှတ်ပြရပြောတယ်ရှုမှတ်လို့ရှိရင်တိုးတက်သွားတာပါပဲကြာခင်တိုးတက်ပါလေလို့တချို့ငါးရီပိုင်းလောက်နဲ့တော့တိုးတက်သွားပါလေရှိတိုးတာရှုမှတ်ကောင်းတဲ့သာယာဆွဲအထက်ရနေပြီသာယာပင်ဖြတ်ပေါ်တိုင်းမှမရတိုးတက်ပြီအဲရှုမှတ်ကောင်းတဲ့ကောင်းတဲ့ရှုမှတ်ပုံလေးသာယာနေရင်ရနေတယ်အဲဒီသာယာတာကို ရှုမှတ်ပြီးတော့ဖယ်လိုက်ပါသာသာလေးသာရရင်သာရတယ်သာရတယ်အဲကောင်းတယ်ရှင်ရင်ကောင်းတယ်ကောင်းတယ်မှတ်ပြီးတော့ဖယ်လိုက်ပါဖယ်လိုက်လို့ရှင်တော့ရှေ့အဉာဏ်တွေတိုးတက်ပြီးတော့သွားပါတယ်ဝိရမပါရပေဖြာပေါ်တိုင်းမှာမရတိုးတက်သည်ပါရပေဖြာပေါ်တိုင်းမှာ ရတိုးတက်သည်မာယာပဲဖြတ်ပေါ်တိုင်းမှာမရတိုးတက်သည် ချမ်းသာထားလိုက်ပြောမှဘုရားနားလဲဣဒဝိညာဉ်ပြင်းမဲ့ထွက်တွင်မဲ့လည်းရလည်းမတိဆက်မီလို့ကျင်းဆာလောင်ရှင်းအောင်ရှုမှဆောင်တော့အဲ့ဒီလည်းငါရဲ့အပြင်းလည်းမထွက်အတွင်းပဲလည်းရလည်းမတိဒီရောက်ပြီးပါဆွဲမိလူကင်းရဆွဲလာတယ်လူကင်းရဆွဲလာတယ်လူကင်းရ ကျူပုံနောက်တည်းကျန်တော့ပြောရမယ်နော်ပထမဝါဒလာကြည့်ကြမှာပြောရမယ်အဲဆံမီလုကင်းဆာလောင်ရှင်းဆံမီလုကင်းသွားပြီဆာလောင်တောင်းတမှုတွေမဖြစ်တော့ဘူးအဲဒီဆွဲမီတွေဆာလောင်တောင်းတမှုတွေမဖြစ်အောင်ဆွဲလာမှုမီးနေပုံဆာလောင်တောင်းတနေပုံအဲဒါလေးတွေနောက်ပြင်းကြမယ်နောက်လာကြည့်ကြမယ်ဟောရအောင် သမီလုံးငယ်ဆာလာရှင်ရရှုမဆောင်သောနာနာဖြစ်၏ဥသေးပေနှင့်အဲဒီမှာဉာဏ်ဖြစ်သွားတယ်လို့ဆိုလိုပါတယ်မဟာတမေကိုရောက်ပြီးတော့သွားတော့နောက်ဆုံးပရိနိဗ္ဗာန်ဆံတဲ့အခါမှာဘဝအပြင်ဖြစ်ရတော့ဖြစ်လည်းမဖြစ်ရမဖြစ်ရရင်အိုရဘူးပေါ့ဖြစ်နေလို့အိုရမသေးရဘူးအာရမောဆိုရင်ပြင်းဆိုင်တော့ဆင်းရဲတယ်အခြားဆင်းရဲတယ်လည်းမရှိရတော့နောက်နောက်ဖြည့်ရဥသေးသေးနဲ့ဝင်လေးစွာလာဒုက္ခပဲပဲလုံးဝကင်းသည် ဝိပင်ဥဒိမိန်ကောနီဒါမြတ်စွာဘုရားသာဝရိဏနတ်ပြည်မှာဟောတယ်လို့နာသာပြောကပြောတာနဲ့ဆင်ပြေပါရဲ့သူကအာမှတ်ရသားကြတယ်ကောင်းပါရဲ့ယောဂီပုဂ္ဂိုလ်တွေနဲ့အနားတိုက်နေပါတယ်အဲဒါလေးတစ်ခါတော့ဆိုပြီးတော့အနေတရားသိညာပြေတနိုင်ပြေရတော့ကြာတော့ပါ စိတ်ဓာဝိညာဉ်အပြင်းမထွက်သွင်းသက်လေရလည်းမကြည်